ဒီလိုစနေနေ့စနေနေ့ဆိုတော့စနေနေ့ဟောနေကြတရားဆက်လက်ပြီးတော့ဟောဖို့ပါပဲဒီစနေနေ့ကဒီပါများဟာသာသမီပေါ်မှာကျေးဇူးများရဲ့ပုံပေါ့ဒီမှာကြီးရဲ့ဒီပုံလုံးစီဟာစစ်ပုံပေါ်မြေလာလေးကိုပြောခဲ့ပါတယ်အဲဒီနေ့သားရီသမီးတွေပေါ်မှာ ရှိပါများကိုတရားရှိတယ်ဆိုရင်ဆက်လျှောက်ပုံနဲ့ဒါတော့အမျိုးသားများကိုယ်သမီးမျိုးသမီးပေါ်မှာကိုတရားရဆက်လျှောက်ပုံဒါတော့သမီးဖြစ်သူကလည်းပဲကိုယ့်ရဲ့နေလာပေါ်မှာပေါ့လေကောင်းသောတုံ့ပြန်ရင်းနဲ့တုံ့ပြန်တဲ့နည်းလေးတွေပေါ့လေအဲဒါလေးတွေဆိုဆိုပြီးတော့ပြောပါဦးဘုရားသုံးမိတ်တရားတော်မှာ သာသမီနဲ့သမီးကိုကြီးရောက်ရမယ်တဲ့ဒီလိုကြီးရောက်ရတာဟာဒီဝါချမ်းသာခြင်းအကြောင်းပဲလို့ဆောက်ဆရာသိကြထားပါတယ်မင်္ဂလာတရားတော်မှာတော့ပုဒ္ဒဒါရတသင်္ဃဟောလို့ဒီလိုရှိပါတယ်ဒီနေရာဌာနမှာပုဒ္ဒအရာကတော့သာကူတာဟောပါတယ်သာကူတာယူရမှာပါပဲ ဒါပေမဲ့လို့သမီးလည်းပဲဒီထဲမှာပါသွားပါတယ်ဒါရကတော့မရကိုသမီးမရကိုယူရပါတယ်ပြီးတော့မင်္ဂလာတရားတော်မှာသားကိုကြီးရမယ်ဆိုတော့သမီးလည်းမပါပါလားဆိုပြီးတော့သမီးဖြစ်တဲ့အမျိုးသမီးတွေကမျက်စောစားလို့တော့အပြစ်တင်လို့တော့မဟုတ်ပါဘူး။ဘာဖြစ်လဲဆိုတော့တချို့တချို့နေရာမှာသားနဲ့သမီးတွဲပြီးတော့ဟောတာရှိတယ်။ ဆွေးနွေးတဲ့နေရာမှာသားလို့ပြောလိုက်လို့ရှိရင်မကင်းစကောင်းတဲ့အနေနဲ့အနေနဲ့သားပါသမီးပါတခါတော့ပါသွားပါတယ်ပြီးတော့ဓမ္မပုဒ္ဒါရသားရောသမီးရောနှမျိုးလုံးယူရပါတယ်သားလည်းချင်းရောရမယ်သမီးလည်းချင်းရောရမယ်ဒီလိုဆိုလိုပါတယ်အဲဒါမှသားသမီးချင်းရောက်ခြင်းနဲ့သမီးလည်းချင်းရောက်ခြင်းနှစ်ပိုင်းရှိတယ်ကရှင်ဥစွာသာသမီချင်းရောက်ကိုတို့ထုတ်ပြီးတော့ရှင်းပြပါမယ် ရှိရှိရောက်ခြင်းနှင်းရပါရမီကိုရှိရောက်တယ်ဆိုတာဟာမိဘဝတရားမပြတ်သက်ခြင်းပါပဲပါရမီတွေပေါ်မှာမိဘကောင်းအနေနဲ့ပေါ့လေပြုလို့ရတယ်တာဝန်တရားနဲ့ပြတ်သက်ခြင်းဒါကိုရှိရောက်တဲ့ခါပါတော့ပါရမီတွေပေါ်ရှိရောက်ဖို့မိငါနီရှိပါတယ်အဲဒီငါနီကပထမဆုံး မကောင်းမှုမှမေတ္တာခြင်းဆရာကတမျိုးပါသူညာမရှိကြသေးတဲ့သာမင်းကြီးလောဘဒေါသအလိုလိုက်ပြီးတော့သူများဒုက္ခပေးတဲ့အလိုမျိုးတွေသူ့အတွက်လည်းပဲစိတ်စာရိကအခါဒီပေါ့ပြည့်မဲ့အခြေအနေတွေပေါ့ဆရာကလည်းပဲကြိုတင်ပြီးတော့သာမရပါတယ်အဲကျူးလွန်နေလို့ရှိရင်လည်းမြင်ကြပြီးတော့တော်တာလေးအတမ်းရပါတယ် ဒုတိယနည်းကတော့ကောင်းရာကိုညွှန်ကြားခြင်းနဲ့ကလေးတွေကသိညာမရှိကြပြီးတော့ကောင်းတဲ့အဖြစ်ကင်းတဲ့မူရာကိုလုံးမူရာလေးတွေဖြစ်အောင်ပါအဲလူတွေကလူတွေဆိုတော့သူတိုင်းတာနဲ့သူလူဆက်ဆံရေးရည်ကြီးကြီးနဲ့ဆက်ဆံတာကိုစတယ်ပေါ့လေဒါမျိုးတွေပေါ့လူချင်းကိုတွေပေါ့ဒီဆိုကောင်းတာသင်ကြားတတ်ပညာကိုသင်ကြားပေးခြင်းနဲ့လောကမှာတတ်တဲ့တတ်တဲ့တတ်ပညာတွေရှိပါတယ် အဲဒီတတ်ပညာတွေဒီအရွယ်လိုက်ပါလိမ့်သင်ကြားပေးရပါတယ်ဆရာကောင်းတွေကအာဏာပြီးတော့သင်ကြားပြီးအမိဘတွေကိုတရားတတ်သိရအောင်ဘုန်းကြီးလိုက်ခြင်းဒီလိုက်ခြင်းလိုက်ခြင်းတဲ့ပုဂ္ဂိုလ်များတော့မိဘများတော့ဒါသာတိထားမှာပါဒီ၅ပါးဟာမိဘတို့ကျင့်ရမယ်ဟိုတရား၅ပါးပါပဲအဲဒီဟိုတရားဟိုတရားများထဲမှာမကောင်းတာကိုမြင်တာချင်းကောင်းတာကိုမြင်ကြခြင်းနဲ့ပညာတည်တည်ခြင်းများဟာအာ သားကောင်းသမီးကောင်းလေးတွေဖြစ်ဖို့အတွက်ဆိုတာပေါ့လေသိအရေးကြီးတယ်ဆိုတာပေါ့လေသားကောင်းသမီးကောင်းဖြစ်ရေးပါပေါ့လေဟိုနာအရေးကြီးလာတယ်ဆိုတာနားလည်ထားဖို့ဘာဖြစ်လို့အရေးကြီးလဲဆိုတော့ငယ်ရစပြီးတော့မတော်တာတွေမမိသားမိလို့ရှိရင်ဒီဘောက်တရားလည်းပဲရှိပြီးတော့ကလေးမှလည်းပဲဖြစ်ပြီးတယ်ကောင်းတာတွေ ခြေကြီးနဲ့ငကြားလို့ရှိရင်ကလေးမှာသူ့အရွယ်လိုက်အကျိုးမရှိနိုင်ဘူးဒါတော့ပဋိသတ်တဲ့တတ်ပညာတွေသူမသိရင်သူကြည့်လာတဲ့အခါကျတော့ဘယ်မှာလဲပညာရအစဘူးဘာပညာမှမရှိဘူးကလေးကိုနာရီအများကြီးဆက်ပါတယ်ဒါမလို့ဒီသုံးပါးဟာဒီမိဘတွေအပေါ်မှာမိဘတွေအတွက်ပေါ်ဒီအမှန်အရေးကြီးတဲ့တာဝန်တရားအဲ့ဒီတတိယသနီးပေါင်းလာနှုတ်တို့ရဲ့ မိဘများဟာပိုင်းကျယ်တစ်ခေကြီးကိုသူဖြစ်ကြပါတယ်။ဒီလျနာကြီးတွေပါပဲ။အဲဒီမိဘနှစ်ဖက်သောမိဘတို့ဟာငါတို့မှာပစ္စည်းတွေအများကြီးရှိတာပဲ။သားတွေသမီးတွေတတ်ပညာမတင်တဲ့နဲ့အလုံးမလုံးခဲနေတဲ့ဒီပစ္စည်းတွေထိုင်စားလို့ဖြစ်နိုင်ပါပဲလို့အလွဲသူတွေတွေးကြပါတယ်။သူတို့တင်ပေးတဲ့ပညာက အကအဆိုးအတီးအမှုတ်ပေါ့လေအကျော်ပါအနုပညာတွေဒါတွေပဲသင်ပြပါလားသူတို့သူလုံးကဒီပညာပဲတတ်တော့ဇနီးမောင်နှံနှစ်ယောက်လုံးအဲ့ဒီအဲအကအဆိုးအတီးအမှုတ်အကျော်ပါပညာနဲ့ပဲစိတ်ကုန်ကြပါတယ်အခုကာလတချို့တချို့ဝိပဿနာတာပဲဆိုပြီးတော့သူကမြည်ပြီးအပြော်ပါနဲ့အချိန်ကုန်ကြတဲ့အဲသားဒီသမီးတွေလည်းပဲရှိကြလို့ရှိပါလား အဲ့ဒါမျိုးနဲ့တူတူနေမှာပေါ့ဒါပေမဲ့အမေရိကတော့အဲ့ဒီစနေရေးတော့ရှိရမတူပါဘူးဒီရရောက်လို့ရှိရင်တော့မိဘတွေကတာဝန်ယူတော့ဘူးဆိုပြီးတော့ဒီလိုပဲလွတ်လိုက်တာတွေရှိတယ်လို့သိရပါတယ်သူတို့နှစ်ဦးဟာမိဘနှစ်ဦးကွယ်လွန်သွားတဲ့အခါကျတော့အဲဘာမှအတတ်ပညာလည်းမရှိဘူးလေမရှိတော့အယသမားတွေနဲ့ပေါင်းပြီးတော့စိတ္တမြပစ္စည်းတွေကိုတုံ့ဖြုံပြီးတော့အဲဒါ လည်းကားပဲသူတို့ကြည့်တဲ့အချိန်လေးကိုအကျိုးရှိကောင်းနဲ့တုံးချပဲနဲ့ကျိုးမဲ့အတုံးချနောက်ဆုံးပစ္စည်းတွေပုံပြီးတော့သူများအိမ်ကြီးကြည့်ပြီးတော့ခွက်လက်ဆွဲပြီးတော့တောင်းစားတဲ့အနေမျိုးရောက်သွားရှာတယ်သူတို့နှုတ်ဟာလောကီစီဝါရေးကြိုးစားလို့ရှိရင်ပထမဆန်းစားတတိကြီးဖြစ်နေပြီးတော့တရားပြမယ်ဆိုရင်ဟင်းမြတ်ဘုရားနိဗ္ဗာန်ရနိုင်တဲ့ပုဂ္ဂိုလ်တွေပါခြေကံကုသိုလ်ကံ ပါရမီရှိခဲ့တဲ့ပုဂ္ဂိုလ်တွေကဒုတိယရပါဒီပါဒီပါရေးကြိုးစားလို့ရှိရင်အနေလာတန်းစားတစ်ခေတ်ရောက်ပြီးတော့တရားရှာရင်အမျိုးသားကအနာဂတ်ဖြစ်နိုင်ပြီးတော့အမျိုးသမီးကသက္ကာရကတိဖြစ်နိုင်တယ်လို့ဒီလိုအဲဒီကံကောင်းတဲ့ပုဂ္ဂိုလ်တွေပါနောက်ဆုံးရပါဒီပါကြိုးစားလို့ရှိရင် တထေးလေးလောက်တော့ဖြစ်နိုင်ရတော့တရားကျင့်ကြလို့ရှိရင်မျိုးသားတက္ကရာကဖြစ်ပြီးတော့မျိုးသမီးကတတ္တပံဖြစ်နိုင်တဲ့အခြေအနေရှိပါတယ်။ဒီလောက်အခြေအနေကောင်းတဲ့ပုဂ္ဂိုလ်တွေဖြစ်ပါလေတဲ့နဲ့လောကဘက်ကလည်းပဲလူရှိဆုံးဓမ္မရေးဘက်မှာလည်းပဲလူရှိဆုံးသာသနာတော်ကြီးနဲ့ပြုကြည့်အောင်ဆိုမနှဆဲနဲ့ဖြစ်ရတာဟာအမှန်တန်နဲ့နာလာပါတယ်။ဒီဖြစ်ရတာဟာမိဘနှစ်ဦးကသာသမီတွေပေါ်မှာပြုရမယ့်ဝတ္တရားတွေပေါ့လေ။ ကြည်ကျင်ပြီးတော့ဆုံးမပေးမယ်ပညာလည်းပဲတင်ကြသိမယ်ဆိုရင်အဲ့ဒီတတိယဇနီးမောင်နှံတို့ဟာဒီလိုအခြေအနေကိုနိမ့်နာဆုံးရှုံးမှုဘယ်တော့မှမဖြစ်နိုင်ရပါဘူးမိဘတို့တို့ဟာအချစ်မတတ်တဲ့အတွက်အခုသာသမီတွေလောကလောကကြီးရောဓမ္မကြီးရောဆုံးရှုံးနိမ့်နာသွားတာရှိပါလူမမဲအရွယ်မှာတော့ တန်တလောက်ရှင်းပြမှုရှိနေတယ်လို့အရွယ်ရောက်လာတဲ့အခါသူ့အရွယ်လိုက်ပေါ်ပြီးတန်တလောက်ရှင်းပြမှုမရှိပြန်ဘူးဆိုရင်မင်းတို့ကိုယ်ချီတော်နဲ့ကိုရက်တည်ရတော့သွားကြတော့မင်းတို့မကျွေးနိုင်တော့ဘူးလို့ဒီလိုမိတာဒီဝမေတ္တာကြီးမဲ့ပြီးတော့ဒီပါနဲ့ရှင်းကွာသွားတဲ့သာမီးတွေလည်းပဲဒီလိုအနေလိုရောက်လာတဲ့ကိုကဘာပေါ်မှာနှာပြရှိရတယ်။အဲဒါလည်းသိကြိထားကြရကောင်းပါတယ် ရှင်းတော်သောအခါမှာဥစ္စာပေးရမယ်လို့ဒီပါများမှာဝတရားရှိပါတယ်တချို့ရှင်းတော်တဲ့အခါဥစ္စာမပေးတဲ့အပြင်ရေမြေသေးတဲ့ကလေးတွေရေရောက်တဲ့ကလေးတွေကဒီသားလေးတွေအမကံကြီးနဲ့ပတ်သက်ပြီးတော့ဒီပါကသူတို့ကြီးသုံးကျင်တာနဲ့လို့တနည်းနည်းနဲ့သာသမီတွေရေဆက်ဆက်လုပ်တဲ့မှုတွေလည်းပဲလောကမှာပေါ်ပေါက်တာကြီးအများကြီးပါပဲဒီနေရာဌာနမှာ ဆယ်လက်တဲ့ကာလကအနာတပိတဖြည်းဖြည်းသူကာမီတွေလောကကြီးမှာဒီမဝင်စားအောင်လို့ဆုံးမပေးကြလို့သူဒီသာသနာ့ရေးဘာသာရေးနဲ့ပတ်သက်ပြီးတော့လည်းဒီမုံလေးတွေဖြစ်ရအတွက်ဆောင်ရွက်ပုံလေးတွေတဲ့အတူတူကြာကောင်းတယ်ဆက်ရှင်တဲ့ကာလမှာသာသမိရဲ့ချမ်းသာရေးလောက်တာမလျော်ပဲနဲ့နောက်တန်တရားရေးရေးပါလျော်ပြီးတော့သာကောင်းသမီးကောင်းလေးဖြစ်ဖြစ်အောင်ပေါ့ပြုကျင်တယ် ပြုရင်တဲ့နည်းလေးတွေတကယ်ရောအတူတူကြာကောင်းပါတယ်။သာသမိန်တစ်သေးကြီးမှာသမီး၃ယောက်နဲ့သားတစ်ယောက်သမီး၃ယောက်လုံးတရားတရားတန်ခါရဏသုံးပါးနဲ့ရင်းနှီးစီပြီးတော့သမီးကြီးနှစ်ယောက်ကတော့သောဘသတ္တဗအချင်းရောက်စီပြီးတော့သမီးငယ်လေးကိုတော့သက္ကရကအထိရောက်စီပါတယ်။ဒါပေမဲ့လို့သားလေးကြတော့အမျိုးမျိုးရဏသုံးပါးနဲ့ရင်းနှီးအောင်ကြိုးစားပေမဲ့လို့သားလေးကပေကကမိုက်ကန်ကန်ဆိုတော့ ဆောင်ရွက်လို့မရနိုင်ပဲပြည်ပြင်လို့မရနိုင်လို့ဖြစ်နေပါတယ်ဒီလိုနေရာမှာတော့အမျိုးသမီးနဲ့အမျိုးသားဆိုလို့ရှိရင်တော့အမျိုးသမီးကတာသွားတယ်တော်တယ်လို့ဆိုရမှာပဲအဲတော့သားလေးကပြောစကားနားမထောင်တော့ဘေးကစိတ်ပြက်ပြီးတော့စိတ်တက်ကြပြီးတော့ကျော့သွားသလားမိဘဝတရားကုန်ပြီဆိုပြီးတော့ဒီတိုင်းမပြစ်ထားသလားဆိုတော့မပြစ်ပါဘူးစိတ်ကြိုးစားပြီးပြည့်ကြိုးစားပုံလေးကတနေ့မှာပေါ့လေ အဲဒီတထေးကြီးအကြံဖြစ်တယ်။ဒါရင်ကြောင်းသွားပြီးတော့ဥပုသ္စာတရားနာငွေတရားပေးမယ်ဆိုတာပေါ့ငွေနဲ့ဆိုင်အောင်တည်ဆောင်ပါလေ။ငွေနဲ့ဆောင်ရလို့ရှိရင်ဘယ်ပုဂ္ဂိုလ်မဆိုရနိုင်တာကြီးတယ်ဆိုတဲ့ယုံကြည်ချက်နဲ့ပေါ့လေ။ငွေနဲ့ဆိုင်အောင်တည်ဆောင်ပါလေ။ဒါငွေတရားလိုရည်နေတဲ့သားဟာဥပုသ္စာပြီးတော့ကြောင်းသွားပြီးတော့တရားမနာပဲနဲ့တဏှာရာမှာပေါ့လေအိတ်ပြီးတော့ အိမ်ပြန်ရောက်လာပါတယ်အိမ်ပြန်ရောက်တော့တထေးကြီးကသားကိုပေါ့လေသူပြောတဲ့အတိုင်းဆောင်ရွက်ဖို့ရတယ်ဆိုပြီးတော့စားဝယ်တောက်ဖွယ်တွေပေးပါတယ်အတော့ဝယ်မမဲသေးပဲနဲ့ငွေသာအရင်ပေးပါဆိုပြီးတော့ငွေရင်ပေးရတယ်ငွေတို့ပိုက်ပြီးတော့ဒီမှာအဲဒီမှာသူစားဝယ်တောက်ဖွယ်တွေစားတော့ရတယ်နောက်တနေ့မှာတထေးကြီးကတဆင့်ကြံသေးတယ်သူကမင်းဘုရားထံကတရားတို့ပုဂ္ဂိုလ် မှတ်မိအောင်လို့နာခဲ့တရားတစ်ပုဒ်မှတ်မိအောင်နာနိုင်လို့ရှိရင်ငွေတစ်ထောင်ပေးမယ်လို့ဒီလိုဆိုပြီးတော့လွတ်လိုက်ကြတယ်ဒီတော့တားဖြစ်သူကဘုရားထံတရားနာကြာမှာတပုတ်ရလို့ရှိရင်အမြန်ပြန်ပြေးပြီးတော့ပေါ့လေဒီနေ့ငွေတစ်ထောင်ကိုသူယူမယ်ဆိုတဲ့အကြံမျိုးနဲ့ပေါ့လေတရားနာတာအဲ့ဒါလိုပဲတရားနာရင်နာရင်ကပဲတရားတော်ကြီးပေါက်သွားတယ် မြတ်စွာဘုရားဟောကြားတဲ့တရားကျမ်းလာတော့တတ္တတရားကြီးလို့ကြားပြီးတော့ပေါ့ကိုယ်တွေကဖြစ်ပြတဲ့ယုံနာတရားကြီးဖြစ်ဆက်လိုက်ပြီးတော့ရှိတာစိတ်တည်ငြိမ်တက်ပြီးတော့ယုံနာပိုက်ချသည့်ဘုရားဆိုအစဉ်စဉ်အညာလေးတွေတက်ပြီးတော့နောက်ဆုံးဖြစ်ပြတဲ့စာအငြိမ့်တာကိုပတ္တပတိနိုင်ရပုံညာနဲ့မျက်မှောက်ပြုတည်သွားတယ်ပတ္တပံဖြစ်သွားတယ်ပတ္တပံဖြစ်သွားတယ်ဆိုတော့သူ့မှာပညာလေးကတော်တော်လေးလုံလောက်သွားပြီပညာလုံလောက်သွားတော့စိတ်မှာအာရီပြည့်သွားတယ် အာဟာရဖြစ်တဲ့အစာစားလို့ရှိရင်အာနဲ့ရှိနေနေတဲ့ပုဂ္ဂိုလ်ဟာအာရီဖြစ်တင်းပြီးတော့ဆရာဌာနတိုင်းလှုပ်လှုပ်ရှားရှားသဏ္ဍာန်ဝါနဲ့လှုပ်ခိုင်းလို့ပေါ့လေအတိပညာအာရီဝဒနာပညာလက်ပညာပုပညာရှင်ရှင်တို့မြင်မြင်တို့ပညာတွေပေါ့လေဒီမှာအာရီကဖြည့်သွားတော့ဒီဒီဒီပညာအစီအနှစ်ပေါ့လေဩဇာတက်ကဝင်သွားတော့စိတ်အာရီပြည့်သွားတာဒါလည်းချက်ချင်းတခါလည်းလိမ်မာသွားတာလည်း ချက်ချင်းပြောင်းလဲပလိုက်ဆိုတော့လေလိမ္မာသွားတာပဲ။ဒါတော့ငွေတစ်ထောင်မမက်တော့ဘူးသူကတရားပဲသူမက်တော့တယ်ဟောအဲ့ဒီလိုကိုဖြစ်သွားတာ။ဒီတော့ကလေးတွေရဲ့အကျင့်စာရိတ္တကျင့်တဲ့နေရာမှာဟောဒီဒီသတိပဋ္ဌာန်တရားဟာအမှန်ကောင်းတယ်။တာဝန်သိတဲ့မိဘများဟာဒီကောင်းပါကောင်းလို့ဟာတာဝန်ရှိရှိနဲ့ဒီသာသမီတို့ပစ္စည်းဥစ္စာပေးတာတဲ့ အတိအလိမ္မာနဲ့ပညာပေးတာပညာရတာပို့ပြီးတော့လူလာကြတယ်လိမ္မာနဲ့အတိညာဆိုတာကလောကကြီးနဲ့ပတ်သက်တဲ့လိမ္မာနဲ့အတိညာနဲ့ကိုယ်လုံးစိတ်ထားသုံးပါးလုံးရည်ကြည်တည်မှုစီနိုင်တဲ့ဓမ္မကြီးရနဲ့ပတ်သက်တဲ့လိမ္မာနဲ့အတိညာနှစ်ပိုင်းရှိပါတယ်လောကကြီးနဲ့ပတ်သက်တာတော့သာသမီတွေလူမှုအဆင့်တန်းညီဖို့ရံပေါ်ပြီးပြုလုပ်ရပါတယ် ဒါကတော့တခဏလေးပါပဲသဘောဝသာပါပဲနောက်တန်တရားနဲ့ဖြေော်ပြီးတော့ယခုသိချင်းတဲ့ကာလမှာလည်းပဲတာလီမှာတိမ်ကြီးလေးပါလေးတွေဖြစ်ပြီးတော့ဟွန်းပညာလည်းပဲသာသနာရေးနဲ့ပတ်သက်တဲ့ပညာလည်းပဲတတ်ဖို့အသိရေးကြည့်ပါလေဒါကိုလေးထားရတာပါအဲလိုလေးထားပြီးတော့ပေးအလိမ္မာနဲ့အသိဉာဏ်ပေးရမှာမိဘတွေကိုယ်တိုင်ကလိမ္မာရေးကြလည်းမရှိဘူး ပြီးတော့ဓမ္မရေးနဲ့ပတ်သက်ပြီးတော့အသိပညာလည်းပဲမရှိဘူးဆိုလို့ရှိရင်ဟိုကျမကြီးကကျဲဝူတွေဥထားပြီးတော့သူ့ကိုယ်ကထွက်တဲ့ကိုယ်ပိုင်အငွေ့ပေါ့လေကိုယ်ပိုင်အငွေ့မပေးနိုင်လို့ရှိကိုယ်ပိုင်သားမရဘူးဒီကျဲဝူတွေဟာလည်းကားပဲအဆန်ချောင်သွားတာပဲလုံလုံလေးလေးလည်းပဲအငွေ့မပေးနိုင်ဘူးပြီးတော့စိတ်ကလေးတွေပေါက်လာတဲ့အခါမှာလည်းပဲတင့်တော်သလိုအလေးအထားမပေးနိုင်ဘူးဆိုလို့ရှိရင်ဒီစိတ်ကလေးတွေကပိန်ပိန်ချောင်ချောင်ဖြစ်ပြီးတော့ ဘေးရန်အန္တရာယ်ကြီးတောထဲမှာနေရပြီးတော့ဆင်းရဲဒုက္ခရောက်ဖို့တည်ကြတယ်။ဒါတော့မိဘတွေကိုယ်တိုင်ကပါတာရေးအငွေ့လိမာရေးကြအငွေ့လိမာရေးကြအလေးပေါ့လေ။သာသမီညံ့ညံ့ပြေးနိုင်ဖို့အတွက်ရှိဥစွာမိဘနှုတ်မှာတောင်းတိတ်ရှိပါတယ်။ပစ္စည်းရေးတဲ့အလေးမာနဲ့ပညာပေးရတာဟာဒါမိကောင်းဖာကောင်းမှုရဲ့တာဝန်ပဲဆိုတဲ့အချက်မှာနှုတ် ပစ္စည်းပေးလို့ရှိရင်ပစ္စည်းလေးထားပေးလို့ရှိရင်ဘာဖြစ်တတ်တုံးလို့ဆိုတော့ပစ္စည်းဆိုတဲ့ဟာမျိုးကတော့ပစ္စည်းတတ်တယ်မပြည့်မစည်းပဲနဲ့သာဝရတည်တဲ့ကောင်းကျိုးကိုလည်းပဲအစီပေးတတ်တဲ့ခုနပြောခဲ့တဲ့ကြီးမောက်ကြီးမြောက်မှုမျိုးသာဒါမှန်ကန်တဲ့ကြီးမြောက်ခြင်းပဲလို့ဆိုတော့ဒါတွေနားလည်ထားဖို့အရေးကြီးပါတယ်အဲ့ဒါလိုနည်းမျိုးနဲ့တာဝန်ရှိတဲ့မိဘများဟာတာသမီတွေပေါ်ကြီးမြောက်ကြည့်ကြမှာ အဲဒီလိုကြီးရောက်လို့ရှိရင်သာသမီတွေဟာမိဘရဲ့ကျေးဇူးကိုတည်နာလည်ပြီးတော့မိဘတွေပေါ်ကောင်းကောင်းကြီးဖြစ်လာတယ်။ကောင်းကောင်းကြီးဖြစ်လာလို့ရှိရင်အဲ့ဒီကျေးဇူးကံဖြစ်တဲ့သာသမီတွေဟာအဲ့ဒီမိကောင်းဖကောင်းတွေရဲ့မိတ်ဆွေဖြစ်တကယ်မိတ်ဆွေဖြစ်ဖြစ်တော့တယ်။ဒီနည်းနဲ့ပဲသာသမီများနဲ့မိဘတို့ဟာမေတ္တာတတ်နဲ့ အဲစိတ်ကပ်နေလို့ရှိရင်ဘယ်နည်းနဲ့မှမိသားစုကြီးအဲမကွက်နိုင်တော့စီစီလုံးလုံးဖြစ်နေဖို့သိကြတယ်အဲတချို့မိဘများက သားသမီးတွေကိုအလိုလိုက်ပြီးတော့အဆုံးမပဲနဲ့ဒီတိုင်းပြစ်ထားမယ်ဆိုလို့ရှိရင်သားဒီသမီးတွေဟာအလိမ္မာလည်းမရဘူးပညာပါမပေးဘူးဆိုရင်ပညာလည်းမရဘူးဆိုလို့ရှိရင်တော့မိဘများမှာသာသမီများစီကပေါ့လေတုံ့ပြန်ချက်မရတော့ဘူး။ဘာဖြစ်လို့လဲဆိုတော့ သာသမီတွေပေါ်မှာထိရမရောက်တော့ဘူးဘဝတွေသိုးတော့သိုးဝတော့အောင်ဆိုပြီးတော့နှစ်ရနှစ်ရရောက်သွားတယ်အဲဒီလိုမိဘမျိုးဟာသာသမီများရဲ့မိတ်ဆွေကောင်းမဖြစ်ဘူးရန်သူပဲချင်းမှာဒီတော့မိဘများဟာပါရီသမီးတွေကိုတိုက်ရိုက်နီးနေပဲဖြစ်ဖြစ်တွားဝတ်တဲ့နီးနေပဲဖြစ်ဖြစ်အခြားတင့်တော်တဲ့ဥပဒနီနီးအမျိုးမျိုးနေပဲဖြစ်ဖြစ်ပေါ့လေသုံးမပေးခြင်းအားဖြင့်အာကောင်းသမီးကောင်းလေးတွေဖြစ်အောင်ပေါ့လေ လုပ်ဖို့မိဘတွေမှာလုံးဝတာဝန်ရှိနေတယ်ဆိုတာပေါ့လေအဲသိဖို့အရေးကြီးပါတယ်ပြီးတော့သာသမီတွေဟာမိဘမယားရဲ့အပြုအမူအပြောအဆိုအနေထိုင်ရှိပြီးတော့သူတို့ကနေတတ်ပါတယ်မိဘနှစ်ဦးကသသရာရာကြည်ကြည်လေးတိတ်တိတ်တဲတဲနဲ့ပြောဆိုပြုမှုနေထိုင်တတ်ပြီဆိုလို့ရှိရင်အဲ့ဒီအတုတွေ သာသမီတွေမှာကုသသွားပြီးတော့မိဘလူဟာသာသမီများရဲ့စာနမူနာဖြစ်နေပါတယ်။မိဘတွေကနေရာမကြဘူးဆိုလို့ရှိရင်အဲ့ဒီအတုတွေယူပြီးတော့သာသမီတွေလည်းပဲအကောင်းတဲ့အတုတွေရတတ်တယ်ဆိုတဲ့အချက်ကိုလည်းပဲထည့်သွင်းစဉ်းစားဖို့လိုပါတယ်။ခုနအနာဂတ်တထေးကြီးမိမိတို့သာသမီပေါ်မှာလောကကြီးပွားရေးလောက်သာမဟုတ်ဘဲနဲ့တန်တရားတွေလျှောက်ပေါ်လေသာသမီတွေချမ်းသာရေးအရှိစီော်ပြီးတော့ ပြုပြင်ပြုပြင်ပေးပုံလေးတွေသိစံနမူနာယူစရာကောင်းပါတယ်။ငငယ်ရရပြုပြင်လိုက်လို့ရှိရင်ကလေးတွေဟာကောင်းတဲ့အချင်းတွေရပြီးတော့နောက်လူကောင်းလူကောင်းလေးတွေဖြစ်ပြီးတော့သူတို့ကိုသူတို့ထိတ်နိုင်သွားမှာထိတ်ချုပ်နိုင်သွားရှိပါမှာပဲ။ငငယ်ရချိန်ပြီးပြုပြင်မပေးဘူးဆိုလို့ရှိရင်ကြီးမှပြုပြင်ရတာမလွယ်ဘူး။ကိုကြီးတို့မြေအိုးများလုပ်တဲ့အခါအိုးမှာပေါ့လေတစိမ့်တွေပါဒီခတ်နေတာပါနေတွေပါဒီခတ်နေတာရှိပါတယ်။ အဲဒီမြေမှာခန့်နေထားတဲ့သိတ်ဟာအရာတွေဟာပေါ့လေမြေရမ်းတဲ့ခါလေးကြည်သွားတော့တာပဲပြီးတော့မြေပြော်တော့အခါမှာသာသိလို့ရတာဒါလိုပဲကလေးတွေလည်းပဲဒီဝဏီဘုခါကစပြီးတော့ပြုကျင်ပေးလို့ဒီကဆုံးမသွန်သင်ချက်အမှားသားလေးတွေဟာတခါတည်းတက်တက်လို့စွဲပြီးတော့မြည်ရသွားနိုင်မှာရှိတယ်အခုပြောခဲ့တဲ့အတိုင်းဒီ ဆုဆုံးမချက်ကိုအလေးထားတဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားဆုဆုံးမတဲ့အတိုင်းကိုလိုက်နာနိုင်လို့ရှိရင်လောကကြီးမှာလည်းပဲစိတ်ချမ်းသာနိုင်ပါတယ်မိမိရောသားသမီးတွေပါကိုချင်းဒီလာတွေလည်းပဲထူးခြားခြားကြီးကောင်းလာနိုင်ပါတယ်နာရဘိတစ်သေးတို့လိုသားသမီးတွေကိုတကယ်ပြုပြင်လို့ရှိရင် သားသမီးတွေလည်းပဲတကယ်အေးချမ်းမှုတွေရရှိပြီးတော့ပေါ့လေအဲအေးချမ်းမှုရရှိအောင်ပြုလုပ်ပေးတဲ့မိဘများဟာသားသမီးများရဲ့ခိုးလုံးကြတကယ်အင်းကြီးတာကြီးလည်းပဲဖြစ်သွားနိုင်ပါတယ်အခုပြောခဲ့တဲ့ချက်တွေကိုသဘောပေါက်နားလည်ပြီးတော့လက်တွေ့ကျင့်သုံးခြင်းအပြင်မိမိတို့ကိုယ်တိုင်လည်းပဲသားသမီးတွေတကယ်အလိမ္မာနဲ့ပညာအမွေနဲ့ ပေးနိုင်အောင်ဆိုပြီးတော့ပေါ်ပြီးဆောင်ရွက်နိုင်ပြီးတော့သာသမီတွေကိုလည်းပဲတာကောင်းသမီးကောင်းတွေဖြစ်နိုင်ရေးအတွက်ပေါ်ပြီးဆောင်ရွက်နေကြပါစေလို့တိုက်တွန်းရင်းနဲ့ဒီနေ့တရားပွဲသင်လေးရပါတယ်ဒါရသင်္ဃဟဆိုတဲ့ဟာတော့ဆက်ပြီးတော့ဟိုအချိန်မလုံလောက်တော့ပါဘူးခုပဲအချိန်ကြီးတော်တော်လွန်တော့ပါပြီနောက်တရရဲ့ဆက်ရတော့မှာသာ